အခန်းကြီး၈အငယ်၁မှ30တင်းသည်အသက်ရှင်၍များပြားမည်အကြောင်းဒါဝရဖျားသည်တင်းဤဘိုးဘေတို့အားကျိန်ဆိုတော်မူသောပြည်သို့တော်၍ဝင်စားမည်အကြောင်းယနေ့ငါမှားထားသောပညာအလုံးစုံတို့ကိုကျင့်ဆောင်အပ်သောငါတတိပြုရမည်ဒီဘုရားသခင်ဒါဝရဖျားသည်တင့်ကိုနှိမ့်ချစုံစမ်း၍ပညာတော်တို့ကိုကျင့်ကြံသောစိတ်ရှိသည်မရှိသည်ကို သိမည်အကြောင်း လွန်ခဲ့ပြီးသော အနှစ်40ပတ်လုံးတော၌ပို့ဆောင်တော်မူသောလမ်းခီးတစ်လျှောက်လုံးကိုအောင်းမေရမည်ထိုသို့တင့်ကိုနှိမ်ချ၍အငတ်မှုခံစေတော်မူသောအခါတင်ဒီကိုယ်တိုင်မတိတင်ဘိုးဘေးမတိဘူးသောမန်နဲ့နှင့်ကျွေးမွေးတော်မူသည်ဖြင့်လူသည်မုံအားဖြင့်သာ အသက်ကိုမွေးရသည်မဟုတ်ဘုရားသခင်မိန်တော်မူသည်မြအားဖြင့်အသက်မွေးရသည်ကိုသိစေတော်မူ၏လွန်ခဲ့ပြီးသောအနှစ်40ပတ်လုံး တင်ဝတ်သောအဝတ်မဟောင်းမနွမ်းတင့်ချေလဲမပွန်းမယောင်အဖသည်တားကိုဆုံးမတကဲ့သို့ဒီဘုရားသခင်သာရဘုရားသည်တင့်အားဆုံးမတော်မူသည်ကို စိတ်ထဲမှအောင်းမေးရမည်တို့ဖြစ်၍ဒီဘုရားသခင်သာရဘုရားစီရင်တော်မူသောလမ်းသို့လိုက်၍ကိုရော့ကိုကြောက်ရွံ့သဖြင့်ပညာတော်တို့ကိုစောင့်ရှောက်ရမည်အကြောင်းမူကားဒီဘုရားသခင်သာရဘုရားသည်ကောင်းသောပြည်ဂျိုင်တဲ့ တောင်ထဲကပေါက်သောမြစ်ချောင်းစမ်းရည်တွင် ရေကန်များနှင့် ပြည့်စုံသောပြည်ဂျုံမူယောစပြစ်ပင်တင်းမောတဖန်ပင်တလဲပင်နှင့် ပြည့်စုံသောပြည်တန်လွင်စီ ပြားရည်နှင့်ပြည့်စုံသောပြည်ဘာမျှမလိုဘဲဝါစွာစားရသောပြည်တန်ကြောက်နှင့် ပြည့်စုံ၍တောင်တဲကခြေနီကို တူးရသောပြည်တို့တင့်ကိုဆောင်သွားတော်မူ၏ထိုကောင်းမွန်သောပြည်ကို ပေးသနာတော်မူသည်ဖြစ်၍ တင်ဒီဝါစွာစားရသောအခါသင်ဘုရားသခင်သာရဘုရား၏ဂုံကျေးဇူးတော်ကိုချီးမွမ်းရမည်အငယ်7မှ19ယနေ့ငါဆင့်ဆိုသောစီရင်ထုံးဖွဲ့ချက်ပညာတရားတော်တို့ကိုသင်သည်မဆောက်သင်ဘုရားသခင်သာရဘုရားကို မေ့လျော့သောအပြစ်ကိုတတိနှင့်ရှောင်လော့တင်ဒီဝါစွာစား၍ကောင်းသောအိမ်ကိုဆောက်လျက်နေရစဉ်တင်ဤတိုးနွား ရွှေငွေအစရှိသောဥစ္စာများပြားစဉ်အခါတင်းဒီမာနထောင်လွှားခြင်းသို့ရောက်၍အထက်ကျွန်ခံနေရာအေဂုတုပြည်မှကယ်နှုတ်ဆောင်ယူခဲ့တော်မူထသောမိမွေကင်းမိကောက်များကိုရေမရှိအငတ်ခံရအရက်ကြောက်မဲ့ဖွယ်သောတောကြီးအလယ်၌တင့်ကို ပို့ဆောင်၍မိပါကြောက်သေးကရေကို ထွက်စေတော်မူထသောတင့်ကိုနှိမ့်ချစုံစမ်း၍ နောက်ဆုံး၌ယေရှုပြုလိုသောငါတေဤဘိုးဘေးမတိဘူးသောမာနနှင့်တော၌ကျွေးမွေးတော်မူသောတေဤဖျားသခင်သာရဖျားကို မေ့လျော့၍ငါတကူငါလက်တတ်သည့်အဖြစ်ဤစည်းစိမ်ကိုငါရတတ်သည်ဟု စိတ်ထဲမှအောက်မေ့ခြင်းအပြစ်ကိုတတိနှင့်ကျင်ဆောင်လောအငယ်၁၈မှ၂၀ သင်ဘုရားသခင်ထာဝရဘုရားကိုသာအောက်မေ့ရမည်အကြောင်းမူကားသင်၏ဘိုးဘေးတို့အားချိန်ဆတော်မူသောဗြိဉ္ဉ်တရားတော်ကို ယနေ့ကဲ့သို့တည်စေလိုသောငါစီးစိမ်ရတတ်သောအစွမ်းတတ္တိကိုဘုရားသခင်ပေးတော်မူ၏သင်ဘုရားသခင်ထာဝရဘုရားကိုသင်သည်မေ့လျော့သဖြင့်အခြားတစ်ပါးသောဘုရားတို့ကို စီးကပ်၍ဝတ်ပြုကိုးကွယ်လျင် ပျက်စီးခြင်းသို့အမှန်ရောက်လိမ့်မည်ဟုယနေ့ငါသည်တင့်တစ်ဖက်၌သက်သေခံ၏။သင်၏ဘုရားသခင်ထာဝရဘုရား၏စကားတော်ကို နားမထောင်သောကြောင့်၊ထာဝရဘုရားသည်သင့်ရှေ့မှာဖျက်ဆီးတော်မူသော လူမျိုးများကဲ့သို့ ထိုနည်းတူသင်သည်ပျက်စီးခြင်းသို့ ရောက်ရလိမ့်မည်